သာသနာတော်နှစ်2564နှစ်ကောဇာတက္ကရာ1382ခုနှစ်နတ်တော်လာဇန်9ရက်2020ပြည့်နှစ်ဒီဇင်ဘာလ23ရက်ဗုဒ္ဓဟူးနေ့ရန်ကုန်မြို့ဒုတိယဗိုလ်ချုပ်ကြီးမြင်းလှိုင်ငိမ့်ဒေါခင်သန်းစင်မိသားစုနှင့်စင်ကာပူနိုင်ငံ ဦးအောင်တန်းကြည်ဒေါက်တာခင်ခင်ဝင်းမိသားစုတို့ဤဓမ္မပူဇာတရားအလှူတော်မင်္ဂလာအခမ်းအနား၌ဟောကြားအပ်သောတရဖင်ကဆက်တရားဒေသနာတော်ဒီနေ့ညတဘာသဘင်ခန္ဓာကိုရွှေဘုန်းတော်သခင် ရှင်တော်မြတ်ဖရာဤမဟာကရုဏာကုံကိုအာယုံပြုကာတည်ကျူဖွဲ့ဆိုအပ်သော ဝန္ဒနာပနာမအာတိတဂါထာကိုရွတ်စု ပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပကောတိဟိပိယပမိယံကာလံကရုံတော်တိဒုက္ခရာနိခေရံကတောလောကဟိတယနာထောနမောမာကာရုဏိကန္တတတ္တာယောနာထောဝိနိယမြာစွာတတ္တဝါဤ ချမ်းသာစည်းပွားလိုလားတောင်းတဂုံပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပဂေါတိဟိပိဂရေကဘာအေအတွက်သင်္ချာတို့ဖြင့်တော်လဲအဘယ်မေယံအေအတွက်တိုင်းတာဖော်ပြခြင်းကမစွမ်းနိုင်ပါသောကာလလေးအသင်ချေသိနေကဘာရှိကြသောကာလပတ်လုံး လောကဟိတယတတလောကဤအကျိုးစီးပွားအလုံးငါအတိဒုက္ခရဏိဥစ္စာအသက်ချေလဲအင်္ဂါမေတ္တာကြီးမှသမိသာနှင့်တထာဇနီဆွညင်းကြီးဟုကျက်သီထဝယ်ငါးသွဲအစုအလုံးခဲရင်တော်မူတို့ကိုကရုဏတော်ဖျားဖြစ်ရန်ဤတန်ကြိုးကိုအာထုတ်တော်မူရသည်ဖြစ်၍ ခေရန်လက်ချိမျက်လုံးအသက်ဆုံးတရက်နှလုံးစေဝံကိုရောဤပေမညင်းသို့ကတောဝဒနာချိန်ဖက်များစွာရောက်တော်မူကြရရှာလေပြီမဟာကရုဏီကတတတဝါများရင်ဝဲသားကဲ့သို့တနာချစ်ခင်မှာကရုဏာရှင်ဖြစ်တော်မူသောတသနာတသဝိနည်းများစွာတတဝါဤ ချမ်းသာစီးပွားလိုလားတောင်းတကုံပေါင်းခါသဖြင့်လာထမြညာထိုရှင်တော်မြတ်ဖရာအားနမောယုတိပြောင်းပြော့မှန်ကိုလျော်၍ကရောယုအကျိုးရှိခိုးခြင်းသည်အထုဘဝတုစင်စစ်မသွေဖြစ်ပါစေတည်း တရပင်ကဆက်မြတ်ဗုဒ္ဓရဲ့သာတကတေသနာတော်ဟာ စပောင်း948ဆက်နဲ့ဖွဲ့စည်းထားတဲ့ဒေသနာတော်တရားဖြစ်တယ်ခေါ်လွတ်လွယ်အောင်948ဆက်ကို950လို့ မြတ်မပြေမှာခေါ်လေးရှိကြတယ်ပါဠိစာပေမှာဆိုရိုးစကားရှိတယ်အပကမတိကံဥနံဝါကနနုပကံနာဟောတိကနန်းတင်ချာနဲ့ပတ်သက်လာလို့ရှိရင်နည်းနည်းရော့တာနဲ့နည်းနည်းပူတာထည့်ပြီးတော့မတွက်တော့ပါဘူးခေါ်လွယ်ဖို့ရအတွက် အတိအကျကနန်းကိုပဲပြောလို့ရှိတယ်တဲ့ စာပေမှာအဲ့လိုဆိုတော့တကယ်ရှိတာက940 90ရှိတာကို950တို့ဒီလိုပဲခေါ်ထားကြတယ်တော်တော်ပကံမှာစာတကစင့်ကွင်းလို့အနန္တဘုရားတို့ ရွှေစီကုံဖရာတို့မှာ950ဇတ်တွေကိုဖော်ပြထားတဲ့ဟာရှိတယ်အဲ့ဒီမှာတော့30ထပ်ဖြည့်ပြီးတော့950အပြည့်ဖော်ပြတယ်လို့စာထဲမှာတစ်ခါဖတ်ဖူးတယ်ပေါ့တော့ဒီပိဋကစာပေမှာတော့948ဇတ်ရှိတယ်အဲ့ဒီ948ဇတ်ထဲမှာတရဘင်္ဂဇတ်ဆိုတာ 922ခုမြောက်ဇတ်ပဲဖြစ်တယ်။သာဏကဒေသနာတော်တွေကို ဖွဲ့စည်းထားပုံကထူးခြားတယ်။ဇတ်အိမ်ဖွဲ့ပြီးတော့စကားပြောကန်းလေးတွေကိုအထက်ကထားပြီးတော့ဟောကြားထားတာဂါထာနဲ့ဟောပြောထားတာဖြစ်တော့ဘာလို့ပြောမယ်ဆိုရင်ကြပြာနဲ့ရေးထားတယ်လို့ပြောတယ် အဓိကဇက်ဆောင်နေပြောတဲ့စကားတွေကိုဒါလည်းအဓိကထားပြီးတော့စัจ जान ကိုသိပြီးတော့မပြောဘဲနဲ့အဓိကစကားရက်တွေကိုပဲဖော်ထုတ်ပြီးတော့ပါဠိတော်မှာဖွဲ့ဆိုထားတာဖြစ်တယ်အထက်ကရာဖတ်တဲ့အခါမှာဇလန်းဇက်ွက်တွေကပြည့်ပြည့်စုံစုံပေါ်လာတာဖြစ်တယ်တော့950ဇက် ပါဠိတော်မှာအမျိုးအစားတွေခွဲထားပုံကတော့ ဂါထာတစ်ပုဒ်တည်းတွင်ပါဝင်တဲ့ဇက်ကိုဧကန်တိပါဒလို့အုပ်စုတစ်ခုအနေနဲ့ထားဂါထာနှစ်ပုဒ်ဆိုလို့ရှိရင်ဒုက္ခအဲ့လိုနဲ့သွားလိုက်တာဒီအခုဒီသရပင်ကဇာကြတော့စတ္တလိတနိဗ္ဗာန်လို့ပြောတယ်ကာရပုတ်ပေါင်း40ရှိတယ်သို့တော့တကယ် တရပင်ကဇမကာထာပုတ်ပေါင်းဘယ်လောက်ရှိတုံးဆို40နဲ့5ကာထာရှိပါတယ်အဲ့ဒီ45ကာထာဟာဆတ်ဆောင်တို့ရဲ့ပြောဆိုချက်လေးတွေကိုလာလည်းရေးသားထားတာဖြစ်တယ်သူတို့ပြောဆိုတဲ့စကားလုံးလေးတွေကိုကြပြဖွဲ့ပြီးတော့ပြောဆိုထားတာမို့ အဲ့ဒီကြပြာလေးတွေတင်ဖတ်လို့ရှိရင်စัจ java ကတစ်ခုနဲ့တစ်ခုဆက်ဆက်မိမှာမဟုတ်ဘူးသို့တော့ရှေ့ပိုင်းမှာဒီဇလန်းဆက်ွက်ဖြစ်ပေါ်လာပုံနဲ့ပတ်သက်ပြီးတော့အကျယ်ရေးထားတာတွေပါဖတ်မှပို့ပြီးတော့ပြည့်စုံတယ်ဒီကနေ့တော့ကာထာလေးတွေကိုဦးစားပေးပြီးတော့ဆက်ဆောင်တို့ရဲ့ပြောတဲ့အနှစ်သာရပိုင်းလေးကို အချင်းချုပ်ပြီးတော့ပုံစံတစ်မျိုးနဲ့ဟောဇလန်းဇက်ွက်တွေကိုတိတ်ပြီးတော့မထည့်ပဲနဲ့ဓမ္မဒီဇက်ရဲ့ဆိုလိုရင်းဟာဘာကိုဆိုလိုတယ်ဆိုတဲ့တရားအနှစ်သာရကို သိရှိနားလည်နိုင်မှာဖြစ်တယ်ပေါ့တရပင်ကလို့ဆိုတာသူဟာမြားပြစ်တဲ့အတ္တပညာမှာ အလွန်ထူးချွန်တဲ့ ပုဂ္ဂိုလ်လူ့ဘဝတုန်းကတက္ကသိုလ်မှာ သွားပြီးပညာသင်တာမြားပြစ်တဲ့မြားအတတ်ပညာမှာသူကတစ်ဖက်ကန်းခတ်ပြီးတော့အင်္ဂမသူ့ရဲ့ပါရမီပါလို့မြားပြစ်တဲ့နေရာမှာသူကထူးချွန်တဲ့ပုဂ္ဂိုလ်ဘာရဏတိကပရောဟိတ်ပုံနာရဲ့သားသူမွေးတော့ကလည်း ပါရဏသီမြို့မှာရှိတဲ့လက်နဲ့တွေဟာအယောင်တလက်လက်နဲ့ထွက်လာလို့ပရောဟိတ်ဘုံသားကြီးကနှက်ခတ်နဲ့ကြည့်လိုက်တဲ့အခါမှာသူ့သားဟာထူးချွန်ထင်ရှားတဲ့ပုဂ္ဂိုလ်ဖြစ်မယ်လို့လမိတ်ဖတ်ခဲ့တယ်ပေါ့အဲ့တော့သူများအပြစ်တဲ့မြတ်ပြစ်တင်တန်းကြွညွန့်ချင်းချင်းတမြောက်လာတဲ့အခါဘုရင်က တက္ကသိုလ်ကပြန်လာတာနဲ့ချက်ချင်းသူ့ကိုစစ်သူကြီးရာထုခန့်တယ်တမ်းပြီးတော့ကို သူ့ရည်ချင်းကိုကြိုက်လို့ချက်ချင်းခန့်လိုက်တာနောက်ပိုင်းကျမှသူ့ရဲ့အရည်ချင်းကိုပြသဖို့ဆိုတာဖြစ်လာတယ်အရည်ချင်းပြသတဲ့အခါမှာဗာရဏသီမှာရှိတဲ့တကယ်မြတ်ပြည့် ကျွမ်းကျင်လာတဲ့ဆရာဆရာကြီးတွေနဲ့ပြိုင်ပြီးတော့သူကပြစ်ပြနိုင်တယ်အဲ့ဒီကြတော့မှသူ့တပညာဟာအမခံဖြစ်တယ်ဆိုတာနာမည်ကလည်းသူ့မူလနာမည်ကတော့ဇောတိပါဠလို့ခေါ်တယ်မြတ်ပြည့်ကျွမ်းကျင်လွန်အားကြီးလို့သူ့ကိုတရပင်ကတရဆိုတာမြားပဲမြားအိမ်ကြီးဖြစ်အောင်ပြစ်ပြီးတော့မြားတစ်ချောင်းနဲ့အဲ့ဒါကိုပြန်ပြီးတော့ ဖြက်စီးပြစ်နိုင်တယ်ဆိုရင်တတ္တိရှိတယ်ပေါ့ဒါကြောင့်တရပင်ကလို့နာမည်ပေးထားတာဖြစ်သူကတတ်ပညာပြပြီးဘယင်ကြီးကမြောက်စားတဲ့အချိန်မှာပဲသူစိတ်ထဲမှာစဉ်းစားတယ်အေးငါအတတ်ပညာကနံပါတ်1လူသားရမယ်ရှန်သူကိုပြည့်ရမယ်နံပါတ်2ငါဟာဘယင်ရဲ့ချင်းမြောက်မှုကိုတော့ရမယ် နံပါတ်3သေရင်ငါငရဲသွားရမှာဖြစ်တယ်သူ့ရဲ့တပ်ပညာနဲ့ပတ်သက်ပြီးသူစဉ်းစားမိပြီးတိတ်တဆိတ်တော့ထွက်သွားလိုက်တာပျောက်သွားတယ်ပေါ့ပျောက်သွားမှမသိအောင်ဘူးပျောက်ွယ်သွားရုပ်ချင်းဘယ်သူမှမပြောဘဲနဲ့ထွက်သွားတာဗာရဏသီကနေပြီးတော့အိန္ဒိယတောင်ပိုင်းခုခုခါပြောမယ်ဆိုလို့ရှိရင်တော့ Andhra Pradesh to Hyderabad to ပဲစီပေါ့နော်။ဩရိတပြည်နဲ့ဘက်ကိုသူထွက်သွား။အဲ့ဒီခေတ်ကတော့ဂေါဒဝရီမြစ်လို့ပြောတယ်။ဂေါဒဝရီမြစ်ကမ်းမှာသီးပင်တောအုပ်ကြီးသုံးစနာကန်ကျယ်ဝန်းတဲ့သီးပင်တောအုပ်ကြီးဟာဂေါဒဝရီမြစ်ကမ်းမှာ ပေါ့ရောက်စီကနေတော့အဲ့ဒီသီးပင်တွေပေါ်တဲ့တောအုပ်ကြီးတွေသွားပြီး သူဟာယသိဝတ်လိုက်တယ်ယသိဝတ်ပြီးတရားဓမ္မအထုတ်စံပိညင်ယယသိသူသူတော်စင်ဘွားနဲ့နေတာတဖြည်းဖြည်းနာမည်ချီးလာတဲ့အခါတပည့်တွေတပည့်တွေနဲ့ရောက်လာကြတော့နောက်ဆုံးမှာ သူပိယိတဟာယသိပေါင်းသိမ့်ချီထီအောင်ရှိသွားတယ်အဲ့တော့အမြဲတမ်းထူးချွန်တဲ့ဆရာကြီးရဲ့စွမ်းရည်ကိုကြည့်ပြီးယသိတွေတဖြည်းဖြည်းများလိုက်တာ သူ့ရသေးတွေထဲမှာလည်းပဲထူးချွန်တဲ့တပည့်ကြီး9ယောက်ဆိုတာပါရှိတယ်ပေါ့အဲ့ဒီတပည့်ကြီး9ယောက်ကဘယ်သူတုံးဆိုတော့တူကတာလိတ်တရတဲ့တူကမန္ဒိတရမင်ဒိတရတူကပပတတူကကာလဒေဝီလနောက်တူကကိတဝိဆာနောက်တူကအနုသိတ္တ နောက်တစ်ဦးကနာရဒတို့ရသေတွေထဲမှာလက်ထောက်တပြည့်ကြီးခုနှစ်ဦးနဲ့အဲ့ဒီဂေါဒဝရီမြစ်ကမ်းကတောထဲမှာထင်ရှားကြော်ကြားစွာရသေသူတော်စင်ဘဝနဲ့နေတယ်။များသောအားဖြင့်ရသေတွေဆိုတာဟိမွန္တတောင်သွားတာများတယ်။သူကတော့ဟိမွန္တမသွားဘဲနဲ့တောင်ပိုင်းကိုထွက်သွားပြီး ကောဒဝရီမြစ်ကန်ကတောအုပ်မှနေတာအဲ့ဒီသရပင်ကဆရာကြီးရဲ့အကြောင်းနဲ့ပတ်သက်ပြီးတော့သရပင်ကဇတ်လို့ဒီလိုခေါ်တာဖြစ်တယ်ပေါ့ဒီဇလန်လေးမှာပါဝင်ပြီးတော့ပြောဆိုကြတဲ့ပုဂ္ဂိုလ်တွေရဲ့ ပြောဆိုမှုလေးတွေကစမယ်ဆိုရင်အဲ့ဒီတရပင်ကယသိဆရာကြီးဟာတဏီသောအခါမှာသူ့ရဲ့အတ္တမလို့ခေါ်တဲ့ရှတိဥယျင်ကြီးထဲမှာယသိကျောင်းထဲမှာရှတိတပည့်တွေခြံရံပြီးတော့နေကြတယ်ရှတိတွေနဲ့ထိုင်ပြီးတော့ ဆရာကြီးကအလဘတလဘပြောနေတဲ့အချိန်မှာမလမကမှာရှိတဲ့ဂေါဒဝရိမြေကမ်းဘက်ကရုတ်တရက်ဆင်းဩသံမြင်းဩသံမြင်းဟိတံနေနဲ့ဒုရိယတိမုတ်တံနေရုတ်တရက်ကြားရအဲ့လိုကြားတဲ့အခါမှာ အနီးမှာရှိတဲ့အနုသိတ်တဆိုတဲ့တပည့်ကိုဆရာကြီးကငါတပည့်မြေပက်ကလာတဲ့အတန်းတွေကဘာသာနေလဲမင်းသွားစုံစမ်းမ်းမအောင်ဆိုပြီးတော့တပည့်ရသေးတပါးကိုလွှတ်လိုက်တယ်လွှတ်လိုက်တော့အဲ့ဒီတပည့်ရသေးကလည်းစုံစမ်းရေးသွားတဲ့အခါမှာတောက်ရည်ဦးလေးကိုရှေခတ်တဲ့ပုံစံနဲ့ယူသွားပြီးတော့ တောက်ရည်ဦးလေးထမ်းပြီးတော့ကောဒါဝရီမြို့ဘက်ကိုဆင်းသွားတယ်ဆင်းသွားတဲ့အခါကျတော့မင်းစိုးရစာအဝတ်အစားတွေဆင်တက်မြင့်တက်တွေနဲ့မင်းရမင်းစိုးရစာပိဋကတ်ကြီးဟာကောဒါဝရီမြစ်ကိုဖြတ်ပြီးတော့ဒီဘက်ကန်းကိုတက်နေတာဒီဘက်ကန်းဆက်ရောက်လာတာကိုသူတွေ့ရတယ်အဲ့လိုတွေ့တဲ့အခါမှာ အနုသိတ္တဆိုတဲ့ယသိလေးကထိုမင်းဆိုးရာဇာတွေနဲ့ပတ်သက်ပြီးတော့မေးမြန်းတဲ့ခါထာလေးတစ်ပုဒ်ကနေစပြီးဒီဇလန်းကပါဠိတော်မှာဟောခဲ့တာပေါ့နော်အဲ့တော့ကြပြာတွေနဲ့ဟောထားတာဆိုတော့ကြပြာဂါထာတွေနဲ့ဟောထားတာဆိုတော့အဲ့ဒီကြကြပြာဂါထာလေးတွေကိုလည်းကြည့်ကြည့်အောင်အဲ့ဒီကြပြာဂါထာတွေမှာပထမဆုံးက အနုသိဒ္ဓယတိကမင်းဆိုရစာပိဋကတ်တွေမြင်တဲ့အခါသူကမေးလိုက်တယ်အလင်ကတော်ကုန္ဒလီနောသူဝထာဝေလူရိယမုတ်တာထရုခက်ကဗန္တာအလင်္ကတာဆိုတာလှလပပဝဆတစာတွေဝှစင်ထားကြတယ်ကုန္ဒလီနောဆိုတာတမိုးကြီးတဲ့နှလုံးကြီးတွေကိုလည်းဝှစင်ထားကြတယ် ဒါရှေးခေတ်ကဝတ်စားစဉ်သူ့ဝတ်ထားလှပတဲ့ဝတ်ကောင်းစားလားတွေဝတ်ပြီးဝေလူရိယမုတ်တာကြောင်းမြဲရွဲတို့ပလွဲတို့အဖိုးတိုက်တာနဲ့ကြောင်းမြဲရတနာတွေစင်မြန်းထားပြီးထရုခက်ကဗန္တာတလွယ်ကြီးတွေတန်လျက်ဓာကြီးတွေနဲ့ အပ္ပတမလှပတဲ့မင်းစိုးရာစာကိုင်တဲ့လက်ဆွဲတော်ဓာတ်တွေကိုကင်ဆွဲပြီးမင်းစိုးရာစာတွေယထာပေါ်မှာဒီဘက်ကမ်းမှာဆင်းပြီးတော့ယထာပေါ်တက်တာကိုမြင်ရတော့ရထေသဘာဒိဋ္ဌတကေနုတုံမေဟိုကောင်းဆလာနဲ့ယထာစီပြီးတော့ ကုန်းမတက်ဖို့ပြင်ဆင်နေကြတဲ့ကန္နာကနေပြီးတော့တောရဲသွားဖို့တောဘက်ကို ထွက်ဖို့ပြင်ဆင်နေကြတဲ့ဒီမေဆိုရာဇာတွေဟာဖယ်ပုဂ္ဂိုလ်တွေလေကဟဝောသနာတိမနုဿလောကေလူအတိုင်းဝိုင်းမှာသင်တို့ကိုဘလို့သိမှပြုကြသလဲဒီမေကုန်းလေးကို तू စမေးတာ ဟိုကောင်းဆောင်လာနဲ့ယထာစိတ်ပြီးတော့ခီးထွက်ကြမဲ့ပုံစံနဲ့ရောက်နေတာဘသူတွေပါလဲဘယ်ကိုသွားကြပြီးတော့လူလောကမှာသင်တို့ကိုဘလို့ဘသူလို့အတိမပြုတ်ကြပါသလဲလို့ရတိကမေးတဲ့အခါကျတော့အဲ့ဒီမှာပါလာတဲ့မင်းသုံးပါး တိုင်းပြည်သုံးခုကနေမင်းသုံးပါးဟာဆုံစည်းပြီးယထာတစီတဲ့စီးပြီးဒီဘက်ကိုလာကြတယ်အဲ့ဒီမှာတူဦးကအလကတိုင်းပြည်ကဘယင်တူဦးကတော့ဖိပရထဆိုတဲ့ဘယင်နောက်တူဦးကကာလိန်ကဘယင်သူတို့သုံးဦးဟာပေါင်းဆက်ပြီးတော့အချမ်းရံပြိတ္တတွေနဲ့လာကြတော့ဆိုတော့ တွက်လက်ချက်ချက်ချာချာပြောရတဲ့အလကမင်းကသူကအဖြစ်ပေးတယ်အဟမလကောကျွန်ုပ်ကတော့အလကမင်းမှာတဲ့ဘိမာရထောပနာယံဟောဒီဘက်ကပုဂ္ဂိုလ်ကတော့ဘိမာရထဘယင်မှာကာလင်္ဂရသပဏဥက္ကတော်ယံနေလိုလားလို့ထင်ရှားကြတယ်ဟောတာတော့ကာလင်္ဂမင်းကြီးပါ ကျွန်ုပ်တို့၃ယောက်ဟာသူတိညတာနံဣတိနံဒသနာယအကျင့်ကောင်းနေထိုင်ကောင်းတဲ့ယသိတွေကိုဖူးတွေးဖို့အတွက်ဣဒာကတပုစိတယမပညာယသိတွေကိုဖူးတွေးဖို့ကျွန်ုပ်တို့ဒီလာကြတာဖြစ်ပါတယ်ယသိတွေဖူးတွေးပြီးမေဂုံပု္ပ္ပာလေးများ မေးချင်လို့ကျွန်ုပ်တို့ဒီလာကြတာပါလို့ အလကမင်းကဥဆောင်ပြီးတော့ဖြေလိုက်တယ်ဖြေလိုက်တဲ့အခါကျအဲ့ဒီအဖြေကြားရတော့အနုသိတ္တယတိတွေကပါလာတဲ့ရေအိုးနဲ့မြေရေကိုခတ်ပခုံးပေါ်ထမ်းမလို့ရှေပေါက်ကလေးတွေကြားတာကိုလက်နဲ့တုပ်ပြီးတော့ရှေအိုးကိုမြှောက်ပြီးတော့ထမ်းလိုက်တဲ့အချိန်မှာကောင်းကင်ကလာတဲ့ပရိသတ်ကြီးကိုမြင်ရပြန်တယ်ပေါ့ မော့ကြည့်လိုက်တဲ့အခါကောင်းကင်ကပေးတကြီးကိုမြင့်မြတ်တယ်ကောင်းကင်ကလည်းဆင်းကြီးစီးပြီးတော့ခြံရံနေနဲ့ကောင်းကင်ရံကနတ်တပါးဟာအဲ့ဒီကောဏဝရိမြေကမ်းမှာရောက်လာတယ်ကောင်းကင်ရံကို မော့ကြည့်ပြီးတော့လှမ်းပြီးတော့အနုသိဒ္ဒယသိကမေးပြန်တယ်ဝေဟာယတံဒိဋ္ဌတိအန္တလိခေ ပထတုနောပဏရတိဝစံတော်ကောင်းကင်ယမှာ15ရက်လပြည့်နေ့မှာထွက်တဲ့လမင်းကြီးလိုအလင်းရောင်တွေတောက်ပြောင်ပြီးကောင်းကင်မှာရက်လာတာပု္ပ္ပာမိတံယက္ခမဟာနုဘာဝတကူးကြည့်လာတဲ့ဩနမင်း သင်ကိုကျွန်ုပ်မေးပါရစေကထန္တံသာနန္တိမနုဿလောကေလူတိုင်းပိုင်းမှာသင်ကိုဘာလို့ဘယ်နှမင်းလို့သိကြပါသလဲလို့အဲ့တော့ကောင်းငင်ကဆင်စီးပြီးတော့ပရိသတ်တွေနဲ့လာတာတော့တရားမင်းကြီးပဲတရားမင်းကြီးကိုဒီလိုမေးလိုက်တဲ့အခါတရားမင်းကဖြေလိုက်တယ် ယမဟုဒေဝေတုသူစံပတိတိမကဝတိတံအာဟုမနုဿလောကေကျွန်ုပ်ကိုနတ်ပြည်မှာတော့သူစံပတိလို့သိပါတယ်သိကြပါတယ်သူစံပတိဆိုတာတရားမင်းရဲ့ဇနီးကသူစာဆိုတဲ့နတ်သမီးဖြစ်တယ်သူစာနတ်သမီးအဲ့ဒါကို ဗမာပြည်မှာလည်းသူစာသူစာနဲ့မဲ့တာအဲ့ဒီကနာမည်ယူမဲ့ကြတာပေါ့နော်သူစာဆိုတာအတုရဏသမီးကြီးအတုရဏမင်းကြီးရဲ့သမီးပဲမကလူလင်ဘဝတော့ကသူစာတာဆိုတဲ့အမျိုးသမီးအဲ့ဒီကနေသူစာဆိုတဲ့အတုရဏသမီးဖြစ်လာတဲ့အခါမှာတရားမင်းကြီးက သူစီခေါ်ထားတာအဲဒါကြောင့်မို့ပြောမယ်ဆိုရင်တော့ တာဝရိန္ဒာနဲ့အတုရနတ်တို့ကတော့မျိုးရိုးချင်းတူကြတယ်ပေါ့မျိုးရိုးချင်းတူကြတယ်တူတော့အဲ့ဒီတရားမင်းကြီးရဲ့မိဖုရားဖြစ်တဲ့သူစာရဲ့နာမည်နဲ့သူ့ကိုသူစာပတိသူစာရဲ့ကျင်ရတော်ဆိုတဲ့အဓိပ္ပာယ်နဲ့ခေါ်ကြတာအဲ့တော့နတ်ပြည်မှာတော့သူ့ကိုသူစာပတိလို့သိပါတယ်တဲ့ လူပြေတုံကတော့သူ့ကမခလူလင်လို့ပကဝါလို့နာမည်ကြီးပါတယ်မခလူလင်လို့သိကြပါတယ်သတေဝရာဇာဣဒမစ္စပတ္တောသူတညတာနာဣတိနံထသနာယကျွန်ုပ်နာမည်အနေနဲ့ဒီကနေ့ဒီကိုရောက်လာတာဟာတခြားကိစ္စမဟုတ်ပါဘူးတဲ့အကျင့်ကောင်းနေထိုင်ကောင်းအကျင့်သီလနဲ့ပြည့်စုံတဲ့ယသိတွေကို ဖူးမြော်တွေးဆုံမှုရောက်လာခြင်းဖြစ်ပါတယ်တရားမင်းလည်းအဲ့ဒါပြောတယ်အဲ့တော့ဂေါရဝရီမြေကန်းထိတ်မှာအလကမင်းပြိမာရထမင်းကာလင်္ကမင်းလူလောကကမင်းတို့မှာစုံစည်းတယ်လို့ကောင်းကင်ယံကလည်းတရားမင်းကြီးကလာတာနဲ့စုံစည်းနေကြတယ်ကောင်းလိုက်တော့မင်းလေးပါပေါ့နော်သူတို့စုံစည်းပြီးတော့ယသိတွေဖူးဖို့လာတယ်ဆိုတာကို သိရတယ်အဲ့ဒါနဲ့အနုသိဒ္ဒရသေးလေးကရှေ ਉ လေးထမ်းပြီးတော့ကျွန်ုပ်နောက်ကလိုက်ခဲ့ကြပါ ဆိုပြီးရှေသေးတွေနေတဲ့ကျောင်းဘက်ကိုထွက်သွားတယ်အဲ့ဒီအချိန်မှာသရပင်ကဆရာကြီးကရှေသေးတွေနေတဲ့အတ္တမဆိုတဲ့ကျောင်းဝင်အတွင်းမှာ မဟာတာလမာလကလို့ခေါ်တဲ့ခမဆောင်ကြီးမှာလူအများဆက်နဲ့ခမဆောင်အကျယ်ကြီးထဲမှာရသေးတွေနဲ့အတူတူကထိုင်ပြီးတော့နေတဲ့ချိန်ဖြစ်တယ်ပေါ့အဲ့ဒီချိန်လူမင်းသုံးမှာရောက်လာတဲ့အခါကျတော့ရသေးတွေကို ရှ िख ိုးဝတ်ချပြီးတော့တင်းတင်းလျောက်ပတ်တဲ့နေရာမှာသူတို့ထိုင်လိုက်ကြတယ်နေရာယူချတယ်ကောင်းကင်ယံကလာတဲ့တရားမင်းကြီးကလည်းပဲကောင်းကင်ကဆင်းပြီးတော့ယသိတွေကို လက်ဥချီကာရဝါပြုတ်ပြီးမတည့်ရက်မထိုင်သေးပဲနဲ့သူကမတည့်ရက်ပြီးတော့တရားမင်းကြီးကယသိတွေကိုရှောက်လိုက်တယ် ဒူရေတုတာနောဣတယောသမဂတာသမိဋ္ဌိကာဣဋ္ဌိခုနုပပန္နောဣဋ္ဌိခုနုပပန္နာဝနာမိတေအယိရိပတနာစိတ်တော်ရှေစီဝလောကထမနုဿတိထာရတိအပေါင်းရဲ့တကူကြီးချောင်းအစွမ်းတကူတွေနဲ့ပြည့်စုံကြောင်း ဟိုဝေးလံတဲ့နတ်ပြည်ကပဲတရင်ကောင်းတွေကြားနေရပါတယ်တဲ့တရင်ကြီးကြားခဲ့ရပါတယ်ဝဏမိတေအရှိတွေပတဏစိတ်တော်ကျွန်ုပ်ကြည်နူးတဲ့စိတ်နဲ့အရှင်တို့ကိုရှိခိုးပါတယ်ယောစီဝလောကထ မနုဿတိတ္ထာယေစီဝလောကထ မနုဿတိတ္ထာတတ္တိလောကလို့ဆိုတဲ့ လူတွေရဲ့အတိုင်းဝိုင်းမှာထူးခြားမြင့်မြတ်တဲ့ပုဂ္ဂိုလ်တူ ပုဂ္ဂိုလ်မြတ်တွေဖြစ်လို့ရှင်တို့ကိုကျွန်တော်ကာရဝပြုပါတယ်ရှ िख ိုးပါတယ်လို့တရားမင်းကြီးကလက်အုပ်ချပြီးတော့ရှောက်တယ်ရှောက်ပြီးတဲ့အခါမှာသူနေရာတစ်ခုရွေးချယ်ပြီးယသိတွေထိုင်တဲ့လေညာရဲ့အောက်လေတင်ကမထိုင်ဘဲနဲ့လေညာရဲ့အောက်မှာသွားပြီးတော့ထိုင်တယ်တရားမင်းက အဲ့တော့နေရာထိုင်တယ်ဆိုတာအပြစ်6ပါးလွတ်တဲ့နေရာမျိုးမှာထိုင်ရတယ်တဲ့ရှေ့ကပညာရှိတွေဟာရှေ့တဲ့တဲ့မှာလည်းမထိုင်ဘူးလာရောက်စိတ်ကတဲ့အခါမှာရှေ့တဲ့တဲ့မှာလည်းမထိုင်ဘူးဒါကတော့ပိဋကတ်အများကြီးပါဆိုရင်တော့ဒီရွေးလို့မရနိုင်ဘူးပေါ့နော်တဦးတလီတော့ရွေးလို့ရမှာပေါ့အဲ့တော့ရှေ့တဲ့တဲ့ကလည်းမထိုင်ဘူးနောက်တဲ့တဲ့ကလည်းမထိုင်ဘူး မြင့်တဲ့နေရာမှာလည်းမထိုက်ဘူးလေးညာကလည်းမထိုက်ဘူးအဲ့ဒါလို့အပြစ်မလွတ်တဲ့နေရာမျိုးတွေအဲ့ဒါတွေကိုရှောင်ပြီးတော့တရားမင်းကြီးကလေညာကမထိုင်ပဲနဲ့လေယောကထိုင်တယ်တဲ့အလွန်နီးစွာလည်းမထိုင်ဘူးအဝေးကြီးကလည်းမထိုင်ဘူး စကားပြောလို့အဆင်ပြေတော့တဲ့အနိဝေလေးမှာထိုင်နေလို့အဲ့လိုတရားမင်းကြီးကလေးအောက်ကနေထိုင်တာဖြစ်တော့ခုနကဥဆောင်ပြီးတော့လမ်းညွှန်လာတဲ့အနုသိဒ္ဒယတာရသေးကတရားမင်းကြီးကို အားနာတယ်ပေါ့နော်နတ်တွေဆိုတာလူရဲ့အနတ်တိဥဇနာလောက်ကနေမခံနိုင်ဘူးလို့ဆိုတယ် ဒါမို့လူပြည်ဆိုတာသူတို့အမတမရည်ရွယ်ချက်ကြီးနှုံးလို့လာကြတာလူတွေရဲ့အနှံ့ကိုနတ်တွေကမခံနိုင်ဘူးတဲ့သူတို့အနှံ့နဲ့မရင်ဘူးလို့ပြောချင်ပြောအောင်ပေါ့နော်လူတွေကလည်းသွားကြည့်မယ်ဆိုရင်တိရစ္ဆာန်ရုံနဲ့သွားရင်အနှံ့မကောင်းဘူးလူတွေကလည်းတိရစ္ဆာန်တွေရဲ့အနှံ့ကိုခံနိုင်တော့မဟုတ်ဘူးအဲ့ဒါလိုပဲနတ်တွေကလည်းပဲလူတွေရဲ့အနှံ့မခံနိုင်ဘူးတဲ့ ဒါကြောင့်မို့လို့လာလို့ရှိရင်သူတို့မြဲမြဲပြန်တာပဲများတယ်မတက်ရက်ပြီးတော့နေကြတာများတယ်ခုတရားမင်းကြီးကတော့မတက်ရက်လျှောက်ထားပြီးသူထိုင်တော့ထိုင်ပြီးနေရာရွေးပြီးထိုင်လိုက်တဲ့အခါမှာအနုသိဒ္ဒရတိကတရားမင်းကြီးကိုလှမ်းပြောတယ်ကန္တောဣတိနံစိရဒိဋ္ဌိတံကာယာစုတောကိစ္စတိမာလူနေနာ သူပြောလိုက်တဲ့စကားကတော့ ယသိဘဝမှာကြာမင်းစွာနေကြတဲ့ယသိတွေရဲ့အနတ်ဟာခန္ဓာကိုယ်ကထွက်နေတယ်တဲ့လူဘဝကယသိဝခါစားဆိုရင်တော့လူတို့ကအမွှေးနှသားတွေလိမ့်ထားတဲ့အနတ်ဟာရှိသေးတာပေါ့နော်အဲ့တော့ယသိဝတာကြာပြီစိရဒိဋ္ဌိတာယသိဘဝမှာကြာပြီဆိုတော့အမွှေးနှသားမလိမ့်တာကြာနေကြာတော့လူဆိုတာကတဘာဝအနတ်ကမကောင်းဘူး ဒီလိမ့်ချထားတဲ့အနတ်နဲ့ဖုံးကွယ်ထားကြရတာပေါ့အဲ့ဒါကိုဒီယသိတွေဟာယသိဘဝရောက်တာကြာလို့ယသိတွေရဲ့ခန္ဓာကိုယ်ကထွက်တဲ့အနံအနံဣတောပဋိကမ္မသဟတနိတ္တကံတော်ဣတိနံအတုစီဒီဝရသာတဲ့ဒီဘက်ကိုလေညာဘက်ကိုရွှေ့လိုက်ပါတဲ့ တရားမင်းကြီးလေးညာဘက်ကိုရွှေ့လိုက်ပါရသေတွေရဲ့ဒီအနံ့ကိုနတ်တွေကမနှိမ့်မြို့ပါဘူးရသေတွေရဲ့အနံ့ဟာလူသားတွေရဲ့အနံ့ဟာဆိုးပါတယ်ရွှေ့ပါလားလို့ဆိုတော့တရားမင်းကဗာပြန်ပြောတော့ဆိုခန္ဓောဣတိနံစိရဒိဋ္ဌိတနာကာယစုတောခိစ္စတုမာလုတောရှင်ဘုရားတဲ့ ယသိရိရဲ့အနတ်ခန္ဓာကိုယ်ကထွက်တဲ့အနတ်နေတပီတော့စီရောက်ပါစေတဲ့ရောက်ပါစေတဲ့ဝိစိတ်တပုပ္ပံသူရပိန်ဝမာလာခန္ဒင်းစာဧတံပပတိကင်္ခဗန္တိပတိကင်္ခမိဗန္တိပတိကင်္ခမဗန္တိနာဟိထထေဝ ပတိကုလသင်္ကြီးနော ယသိရိရဲ့ကိုယ်ကခန္ဓာကိုယ်ကထွက်တဲ့နံကို အလွန်မွှေးကြိုင်ပြီးဆန်းကျက်လှပတဲ့ပန်းရဏလိုပန်းရဏကိုနှစ်သက်ပြန်လို့သလိုကျွန်ုပ်အနေနဲ့နှစ်သက်ပြန်လို့ပါတယ်တဲ့ဘာလို့လို့ဆိုတော့ယသိရိဟာတကယ်ကိုချင်းသီလာကောင်းတဲ့သူတော်စင်ယသိရိဖြစ်လို့သူတော်ကောင်းတွေရဲ့ခန္ဓာကိုယ်ကထွက်တဲ့အနံ့ဟာတဘာဝအနံ့ နတ်ဆိုတော့လည်းပဲကိုချင်းသီလကောင်းတယ်ပညာတတ်တယ်ဆိုတဲ့ဂုံတရင်ယနတ်နေကမှုေးပါတယ်တဲ့ဒါကြောင့်မို့ဒီယသိတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဂုံတရင်ယနတ်တွေကိုရှုရှားရပြီးယသိတွေရဲ့ကိုယ်ကထွက်တဲ့အနတ်ကိုတော့ရှုရှားခြင်းမရှိပါဘူးလို့ကိစ္စမရှိပါဘူးဆိုပြီးတရားမင်းကြီးအဲ့လိုပြန်ပြောတယ် အဲ့တော့တရားမင်းကသူလာရခြင်းအကြောင်းကိုဆက်ပြီးတော့သူရှောက်လိုက်တာအနုသိတယသိကိုလာရခြင်းအကြောင်းကသူဘာလို့လာတာတုံးဆိုယသိတွေကိုဖူးတွေးဖို့သူမေးခြင်းနဲ့မေးခွန်းတွေကို မေးဖို့အဲ့ဒါအတွက်သူလာခဲ့ပါတယ်လို့ပြောတဲ့အခါမှာ အနုတ္တိတယသိကဒီယသိတွေကိုဒီအကြောင်းကိုခွင့်တောင်းစကားပြောဆိုပေးတယ်ပုရိတတော်ဘုဒ္ဓပတိယတတိတရားမင်းကြီးဟာလူဘွားတော်ကအလှူတွေလှူခဲ့တာဖြစ်လို့သူ့ကိုပုရိတတော်ရှေးဘွားကအလှူဝါဒနာပါခဲ့တဲ့ပုဂ္ဂိုလ်လို့ပုရိတရာဆိုနာမည်နဲ့လည်းခေါ်တယ်သူ့ ဘုဒ္ဓပတိစာနတ်တရဲ့အရှင်သခင်ရတ္တိအချမ်းရံနေအလွန်များတယ်ဒေဝနမိန်တော်တက်ကော မကားဝါသူဆံပတိနတ်ပြည်မှာသူခေါ်တဲ့နာမည်သူဟာတာဝရိန္ဒနတ်ပြည်နဲ့စတုမာရိနတ်ပြည်မှာရှိတဲ့နတ်တရဲ့ဖယင်ဖြစ်လို့ဒေဝနမိန်တော် သူတို့ဆိုတယ်နော်လူဘဝတုန်းကမခဆိုတဲ့လူလိမ်ဖြစ်ခဲ့လို့မကဝါလက်ရှိမှာသူစာဆိုတဲ့မိဖုရားရဲ့ကျင့်ရတော့ဖြစ်သောကြောင့်သူစပတိအဲ့ဒီအမည်နာမတွေနဲ့ပုရိန္ဒရဘုဒ္ဓပတိဒေဝနာမိဏတက်က မခဝါသူစံပတိလို့ ကြော်ကြားထင်ရှားတဲ့တရားမင်းဟာအတုရကဏပရိမတ္တနော ပမတ္တနောအတုရဏပေါင်းကို အောင်းနိုင်သူ ဖြစ်တဲ့တရားနာမင်းကြီးဟာဩကာသမာကင်ခတိပညာပုစိတုံရသေးတွေကို မေးခွန်းနေမေးဖို့အတွက်အခွင့်တောင်းနေပါတယ်လို့ အနုသိဒ္ဓရဲ့တရားအဲ့လိုဟုတ်တယ်သူဇာမင်းကြီးကအတုရာတွေကိုနှိမ်နှင်းခဲ့တယ်ဆိုတာတမိုင်းကြောင်းအရာပြောတာဒီတရားမင်းကတာဝရိန္ဒနတ်ပြည်ရောက်တဲ့အခါမှာတာဝရိန္ဒနတ်ပြည်မှာဘသူတွေကအရင်ရောက်နေတုံးဆိုအတုရနတ်တွေကအရင်ရောက်တယ်တာဝရိန္ဒတရားမင်းတို့ နတ်အသစ်တွေရောက်လာတဲ့အခါကျတော့ရခင်ရောက်နေနေတဲ့အတုရာလို့ခေါ်တဲ့နတ်တွေဟာနတ်အရက်တွေနတ်ဘိယာတွေပေါ့လေသူတို့စီမံပြီးတော့နတ်တစ်တွေကိုကျိုးဆိုတဲ့ပွဲလုပ်တယ်အရက်တောက်ပြီးတော့ကျိုးဆိုတဲ့ခန္ဓာလုပ်တယ်အဲ့လိုသူတို့ကအယမူးလေးရှိကြတော့တရားမင်းကြီးကနောက်ရောက်လာတဲ့သူ့ အချွေရန်တွေကိုပြမှတ်တင်ညာပေးထားတယ်မင်းတို့မတော့ကြနဲ့အတုရရီကတော့ခါတိုင်းလိုပဲနတ်တိတွေရောက်လာပြီးပျော်ပျော်ပါပါဆိုပြီးတောက်ကြမယ်ခုခေတ်ဆိုဖန်ခွဲချင်းတောင်တတ်ကြသေးနော်အဲ့ဒါလိုတောက်ကြတဲ့အခါမှာအလွန်အကျွံပျော်ပြီးတော့တောက်တဲ့အခါအကုန်လုံးမူးပြီးတော့ သူတို့ကလဲနေကြတာအဲ့ဒီအချိန်မှာတရားမင်းကသူ့ပြိတ္တကိုပြောတယ်ဒီလိုမူးယူနေတဲ့နတ်တွေနဲ့တို့တူတူနေလို့တော့အဆင်မပြေဘူးဆိုပြီးတော့သူတို့မပြီးတော့မြမုတ်တောင်ပေါ်ကနေအောက်ပြေးချကြတာမပြီးတော့အကုန်အောင်ပြစ်ချတာမြမို့တောင်ကြီးကဘယ်မှာရှိတာလို့ဆိုလေးဘက်လေးတိုင်ကပင်လယ်တွေရမ်းနေတဲ့စီမှာရှိတယ်ပင်လယ်ထဲမှာရှိတယ်လို့ဆိုတယ် အဲ့တော့ပြောမယ်ဆိုလို့ရှိရင်လေးကျွန်းတစ်မြတ်မိုးလို့ပြောတာနည်းနည်းတွေးကြည့်ဖို့ပေါ့ခုခုခုခေတ်ဆိုတော့မြတ်မို့တောင်ကိုရှာလို့မတွေ့ဘူးလို့ပြောတဲ့လူကလည်းပြောတယ်သို့တော့လူပြည်ကဘယ်မှာရှိတာလဲတာဝရိန္ဒနတ်ပြည်ကဘယ်မှာရှိတာလဲအတုရနတ်ပြည်ကဘယ်မှာရှိတာလဲဆိုစဉ်းစားကြည့်လိုက်လို့ရှိရင်ပင်လယ်ထဲကနေပြီးတော့ အမတန်ကြီးမားတဲ့ဒီမြင့်မို့တောင်ကြီးဟာပင်လယ်ထဲကနေပေါ်မြင့်တက်လာတာမြင့်မို့တောင်ခပန်းမှာလူပြည့်ရှိတယ်အဲ့တော့လူလူတွေကငါတို့နေတာဘယ်နေတာတော့ဆိုမြင့်မို့တောင်ခပန်းမှာနေကြတာတောင်ခပန်းမှာနေတဲ့လူကကိုတောင်ပဲသိမယ်လေမမြင်နိုင်ဘူးမြို့တော်ကြီးလည်းလွန်ကြီးတာပြောမဆိုရင်တော့ကဘာလုံးကြီးတို့ထားပါတော့အဲ့တော့ ပင်လယ်ထဲမှာအခြေဆိုင်တာတဲ့ဒီမြင်းမို့တောင်ကြီးရဲ့ခပန်းမှာလူပြည်တည်ရှိတယ်အဲ့ဒီမြင်းမို့တောင်ရဲ့အောက်ခြေမှာအတုရနတ်ဘုံဆိုဖြစ်သွားတယ်မြင်းမို့တောင်ထိပ်မှာတော့တာဝရိန္ဒနတ်ပြည်လို့ဒီလိုသတ်မှတ်တယ်လူပြည်ကခပန်းမှာရှိတယ်တောင်ခပန်းမှာတည်ရှိတယ်အဲ့လိုဆိုတယ်တောင်ကမ္ဘာမှာတည်ရှိတယ်အလွန်ကြီးမားသည့်အတွက်ကြောင့် တောင်ကွာမှနေတဲ့လူကတောင်ထိပ်ကိုမြင်မိုးရအမတမခဲနေပေါ့နော်တရားမင်းကြီးကတောင်ထိပ်ကနေပြီးတော့အတုရာတွေကိုပင်လယ်တွေကို ပြစ်ချလိုက်တဲ့အခါမြင့်မို့တောင်ရဲ့အောက်ခြေမှာသွားပြီးတော့အတုရဏပြေဆိုတာပေါ်တယ်အတုရဏပြေမှာနှစ်စဉ်ရှားသည်ချင်းကြတဲ့ပွင့်တဲ့အထိမ့်မှနတ်ပန်းနတ်ပင်ကဘာလို့ဆိုရင်ကတိပရင်ပေါ့ သခွတ်ပင်လို့ခေါ်တယ်တာဝရိန္ဒနတ်ပြည်မှာပွင့်တဲ့အပင်ကတော့ပင်လေကတိပင်လို့ခေါ်တယ်ကတိပွင့်တဲ့သခွတ်ပွင့်အဲ့ဒီသူတို့ရဲ့ကံကြမ္မာရသူတို့ဟိုပင်လေတွေပြစ်ချလိုက်ပြီမဲ့လို့သူတို့ဟာနေစရာတွေရပြီးတော့ပုံမိမအစ်စ်နဲ့နေကြတယ်အဲ့ဒီသခုတ်ပင်ကြီးပွင့်ပြီဆိုတဲ့အခါကျတော့ သူတို့စဉ်းစားတယ်ငါတို့စီမှာခါတိုင်းပင်လေကတိပင်ပွင့်လာပါအခုကဒီသခုတ်ပင်ဒါငါတို့နေရာမှားနေပြီဆိုပြီးတော့တရားမင်းပေါ်မှာစိတ်ဆိုးပြီးတော့အဲ့ကျမှထွက်ပြီးတော့တိုက်လေးရှိကြတယ်စစ်တိုက်လေးရှိကြတယ်ငါတို့နေတဲ့ဒါဝရိန္ဒနတ်ပြည်ဆိုတာပင်လေကတိပင်ပွင့်လာခုကဒါသခုတ်ကင်ပွင့်တယ်ဆိုပြီးသခုတ်ပင်ပွင့်နိုင်ပွင့်နိုင်အတုရာတွေက သူတို့နေရာဟောင်းကိုတတိယပြီးတော့စစ်တိုက်လေးရှိတယ်။တရားမင်းကြီးကအာလီ90ဆိုပြီးတော့အဆင့်90နဲ့အဆောင်တက်ချတာ။ပထမအဆင့်မှာရေထဲမှာငကားတိုက်ငကားတွေစောင်းအတုရာတွေတက်လာရင်ငကားတွေနဲ့အရင်တိုက်ရတယ်။ငကားတွေပြီးတဲ့အခါကျတော့ငကားတွေရှုံးသွားရင်ဂလုံးတွေတွေ့လိမ့်မယ်ပေါ်ကြတော့ဂလုံးတွေနဲ့တိုက်ဂလုံးတွေကရှုံးသွားလို့ရှိရင်ထက်မှာဂုံပန်ဆိုတဲ့ ဘိုင်ကားကနဲ့ဘလူးကြီးတွေကအဲ့ရနေစောင့်သူတို့နဲ့တိုက်ရတယ်ခုံမဏီကရှုံးသွားတဲ့အခါကျတော့ယက္ခဆိုတဲ့ဘလူးတွေနဲ့တခါတိုက်တယ်ပြီးတဲ့အခါကျတော့မှစတုမယ်လေးနာမည်ကြီး၄ဦးနဲ့တိုက်ပွဲဝင်ရတယ်အဲ့ဒါလို့အဆင့်50နဲ့တုံညုံရေးချထားတာအဲ့အဆင့်50ချင်းကိုကြော်ဖြတ်ပြီးတော့တာဝန်တန်နဲ့ပြည့်အောင်မယ်ဆိုရင်တရားမင်းကိုယ်တိုင်ရုပ်တုကြီးလှုပ်ထားတာရှိတယ် ဝရသိလက်နဲ့ကြီးကင်ပြီးတရားယုတ်တုကြီးတရားယုတ်တုကြီးကိုမြင်တဲ့အခါကျတော့ကြောက်လန့်ပြီးပြန်ထွက်ပြေးသွားကြတယ်သူဆိုတယ်သူအာလိ90ဆိုတာအဲ့ဒီဟာပြောတာနော်အော်ဗမာစကားမှာလဲသခုပင်ကမီးတချီကြီးဆိုတာအဲ့ဒါကိုအကြီးညွှန်းပုံရသခုပွင့်နိုင်စစ်ပွဲဖြစ်နေတာသူတို့ဒီပေကြီး၁၇တုတ်ထဲမှာတဇက်ကတုတ်ဆိုတာအဲ့ဒါ တာဝရိသနတ်ပြည်နဲ့နတ်တိနဲ့ကြားမင်းတို့နဲ့အတုရာနဲ့စစ်တိုက်တဲ့အခမ်းအနားနေလာတဲ့စကားပဲအဲ့ဒါတစ်စက်ကသုံးဆိုတာအဲ့တော့တရားကအတုရာတွေကိုနှိမ်နှင်းခဲ့တာ ဖြစ်သောကြောင့်သူ့ရဲ့ခုံတူးကိုဖော်ပြတဲ့အခါမှာအတုရာကဏပမတနောအတုရတ္တကြီးကို ချိုးနှိမ်ခဲ့တဲ့ပုဂ္ဂိုလ်တရားမင်းကြီးက မေကုံမေးဖို့ခွင့်တောင်းနေပါတယ်လို့အနုသိဒ္ဒယတိကခွင့်တောင်းစကားဆိုပြီးတော့သူမေးလာတဲ့မေခွန်းကိုဒီဘသူဖြေကြမလဲဆိုကောနေဝိမေတံဣဒပဏိတာနာပင်ကြီးပုထောနိပုနေဗျာကရိတတိဒီမှာယသိပညာရှိတွေအများစုတဲ့က တရားမင်းကြီးမေးတဲ့ခက်ခဲနေနေတဲ့မိဂုံးတွေကိုဘသူဖြည့်ပေးမလဲတိန်နိစရိညာမနုစာဓိပါဏဒေဝနာမိန်တတသဝတဝတသဟောဒီကာလင်္ကမင်းတို့ဘယင်သုံးခုကလည်းပဲမိဂုံးမေးချင်တယ်တရားမင်းကြီးကလည်းမိဂုံးမေးဖို့ခွင့်တောင်းနေတယ်ဒီမေးလာတဲ့မိဂုံးတွေကိုဘသူတိုင်ခံပြီးတော့ဖြည့်မလဲလို့ ဒါလေးတရအနုတိတ်တရှသေကနေပြီးတော့ပြောတဲ့အခါမှာရှသေအလုံးကသူ့ကိုဝိုင်းပြောကြတယ်အယံဤတိတရပင်ကိုတပတ်တိယတောဇာတောဝိရတော မေထုနတမအာစေရပုတ်တော်သူဝိနိတရူပောသောနေတံပညာနိဝိယကရိတတိဘသူဖြေရမှာလဲတဲ့ဒီမှာ အကျင့်ကောင်းငငယ်ရွယ်ရွယ်ကယသိဘဝပြောင်းလာတဲ့ပုဂ္ဂိုလ်လူပြိုဘဝနဲ့ယသိဘဝလာတာသူတို့ကတော့တချို့တွေကဟိုအိမ်အောင်ကြပြီးမှယသိဘဝကြတာဒီသရပင်ကဆရာကြီးကလူပြိုဘဝနဲ့ပဲအိမ်အောင်မကြဘဲနဲ့ယသိဘဝလာတာဒါကြောင့်မို့ယတောစာတောဝိရတောမေထုနတမလူပြိုဘဝနဲ့ပဲဟောဒီယသိဖြစ်လာတဲ့အချမ်းရံကြီးမားတဲ့သရပင်ကယသိကြီးဟာ အာစာရအာစေရပုတ်တော်ဝိနိတာတို့ပေါ့သူဝိနိတာတို့ပေါ့သူဟာတကယ်ကိုဘယင်းရဲ့အကြံပေးပရောဟိတ်ဆရာကြီးရဲ့တားဖြည့်ယူမြမကဒေလသင်ယူတက်မြောက်ထားတဲ့အသိပညာရှိတဲ့ပညာရှင်ပုဂ္ဂိုလ်ဖြစ်တယ်သောနေတံပညာနိဝိယကရေတတိဆရာကြီးကိုယ်တိုင်ပဲဒီမင်းနေရဲ့မင်းသုံးပါးနဲ့တရားမင်းတို့မေးတဲ့မေးခွန်းကို ဖြေမှာပေါ့ရှစ်သေးတွေကအနုသိဒ္ဓရှစ်သေးကိုပြောကြတယ်ဆရာကြီးဖြေမှာပဲဆိုတော့ဆရာကြီးကိုပဲခွင်တော်စကားကိုဆိုလိုက်ပါလို့ဆိုအနုသိဒ္ဓယသိဟာတရပင်ကယသိဆရာကြီးကိုဥသုံးငိန်ချပြီးတော့ခွင်တော်စကားဆုပ်ပေးတယ် ကွန်တိညာပညာနိဝိယကရောဟိယာစန္တိတံဣတယောတာတုရူပါကွန်တိညာဆိုတာအနွယ်အားဖြင့်ခေါ်လိုက်တာအိန္ဒိယမှာအနွယ်နဲ့အမေရိကိုမှဲ့လေးရှိတယ်နော်အခုစာနေမ်တို့ဘာလို့ဟာမျိုးပေါ့နော်အနွယ်နာမည်တွေနဲ့ခေါ်တာကွန်တိညာလို့ခေါ်တာအနွယ်သူတို့မျိုးနွယ်ကကွန်တိညာရသော်ဗျာကတော့ဂေါရမမျိုးနွယ်မူဂေါရမလို့ခေါ်တယ် ဒီရင်ပွင့်တဲ့ဘုရားကကတ္တဝလို့ခေါ်တာကတ္တဝမျိုးနွယ်မှုခေါ်တာအဲ့တော့မျိုးနွယ်နဲ့ခေါ်တာတွေဒါတွေကအဲ့တော့ဟိုကွန်တညအလွယ်ပွားရသေးဆရာကြီးပညာနိဝိယကရောဟိယာသဏိတံဣတိယောတတုရူပါမေးလာတဲ့မေးခွန်းကိုဆရာကြီးဖြေပေးပါယာသဏိတံဣတိယောတတုရူပါ သူတော်ကောင်းစိတ်ကြစိတ်သက်ရှိကြတဲ့ယသိတွေဟာအရှင်ဆရာကြီးကိုဝိုင်းပြီးတော့တောင်းပန်ကြပါတယ်တောင်းဆိုကြပါတယ်ကွန်တေညဧသောမနုစေတုဓမ္မောယံဩဒ္ဓမဂ္ဂစ္စတိဧတပါရော မေးလာသည်များမေးခွန်းတွေကိုဖြေဖို့ဆိုတဲ့ဒီတာဝန်ဟာခုံတရင်အကြီးဆုံးဖြစ်တဲ့ဆရာကြီးစီရောက်လာပါပြီတဲ့ဒါလူတွေရဲ့သဘာဝပါပဲနော် က်ခဲနဲ့နေတဲ့ပြဿနာဟာတကယ်ပညာရှိပုဂ္ဂိုလ်စီရောက်လာတဲ့ပြည့်ဖြစ်ပါတယ်အဲ့တော့ဆရာကြီးတောင်းဝန်ဖြစ်သွားပါပြီဆရာကြီးပဲဖြစ်ပေးပါလို့ဆိုတော့တရပင်ကယတိကြီးကအဲ့မှာမိန်လိုက်ကတဝကတာပုစ္ဆန္တုဘွန်တော်ယံကိစီပညာမနတာဖိပဋ္ဌိတံကတဝကတာဖွေပေးပါတယ် မေးချင်တာမေးကြပါခွင့်ပေးပါတယ်ရှင်းတော့ဒါယဉ်ကျေးမှုခေါ်တယ်တခုခုမေးမယ်ဆိုလို့ရှိရင်မေးပြရစီပါခွင့်ရင်တောင်းရတယ်ခွင့်ပြုတယ်ဆိုမှမေးရတယ်ဒါလူတို့လူယဉ်ကျေးမှုကအဲ့တည်းရှိတယ်နော်ခွင့်မတောင်းဘဲနဲ့မမေးရဘူးအဲ့တော့ကတဝကတာခွင့်ပေးပါတယ်မေးခွင့်ပေးပါတယ်ပု္ပ္ပန္တုဘွန်တော်တရားမင်းတို့ ကာလင်္ကမင်းတို့ဆိုတဲ့မေကွန်မေးလို့တဲ့ပုဂ္ဂိုလ်တွေမေးကြပါတဲ့ယံကိစီပညာမနတာပိပတိတာကိုယ်စိတ်ထဲမှာမေးချင်တဲ့မေကွန်ပဲမေကွန်ပဲဖြစ်ဖြစ်မေးနိုင်ပါတယ်လို့ဆိုလိုတယ်နော်ချို့ကြတော့ကတ်တတ်ထားတာရှိတယ်ဒါကဖះအလောင်းလို့ပညာထက်တဲ့ပုဂ္ဂိုလ်တွေကတော့ဘာမေးမေးမေးချင်တာမေးစမ်းလို့ပြောတာနော်အဲ့ဒီနေရာမှာ ဒီလိုတုံ့ပြန်မှုတွေကမတူကြဘူးတာမန်ပုဂ္ဂိုလ်တွေရှင်သာရိပုတ္တရာတို့လိုဒီပုဂ္ဂိုလ်မျိုးတွေတောင်မှပဲတူကနေပြီးတော့မေကုံပု္ပ္ပာမေးချင်ပါတယ်လို့ဆိုလို့ရှိရင်ချွင့်ချက်နဲ့တုတ်ပြီးချွင့်ချက်နဲ့ပြန်ရတယ်သူကဘယ်လိုပြောလို့ဆိုပု္ပ္ပာတုတ်တော်ဝါဇာနေတာမှာမေးကြည့်ပါအောင်လေမေကုံသိတဲ့အခါမှာဖြေနိုင်မဖြေနိုင်စဉ်းစားရတာပေါ့သိရတာပေါ့လို့ အဲ့လောက်ပဲပြောတယ်မြတ်စွာဘုရားကသာဒီလိုဟာမျိုးမင်းတို့မေးချင်တာမေးဆိုတဲ့စကားဟာဘုရားမှာပြောတယ်ဒါခုခေတ်လူတွေတော့အမှန်တမဲ့မေးချင်အမေးလို့ပြောကြတာလည်းရှိကြတယ်ပေါ့နော် တကယ်ကတော့စာပေကျမ်းကမှာ မေးချင်တာမေးလို့ပြောတာဘုရားတော်ပဲပြောတယ်ကျန်တဲ့ပုဂ္ဂိုလ်တွေအဲ့လိုမပြောမေးကြည့်သေးတာပေါ့အမေးစကားကြားတဲ့အခါမှာဖြေတိုင်းမဖြေတိုင်းစဉ်းစားမှာပဲဟောဒီလို ချွင်းချက်လေးနဲ့နေတယ်အခုလည်းပဲဒီကြောက်ရွံ့လာကြတဲ့မင်းဆိုပိဋကတ်တွေဟာဘာပဲဖြစ်ဖြစ် ကိုယ်စိတ်ထဲကမေးခြင်းနဲ့ဆန္ဒရှိတဲ့ဟာကိုမေးပါတဲ့မေးနိုင်တယ်အဟံဟိတန္တံဝဝိယကရိတံညတဝတယံလောကမိမပရိစ္ဆာကိုကိုယ်တိုင်ဒီလောကနဲ့အခြားလောကတွေအကြောင်းကိုကိုကိုယ်တိုင်သိရှိနားလည်ပြီးတော့မေးသည်မြမေးခွန်းတွေကို သူဖြေပါမယ်နော်ပွင့်ပွင့်လင်းလင်းကိုပဲအဲ့လိုပြောလိုက်တာနော်ဖိတ်ခေါ်လိုက်တာဘာပဲမေးမေးမေးချင်တာမေးဖြေမယ်တော့ဖះမဖြစ်ခင်ကတည်းကဒီဖះလောင်းတော်တွေဟာညံထက်တဲ့ပုံကိုယ်တွေဆိုမင်းတို့မေးချင်တာမေးငါဖြေမယ်ဒါမျိုးကိုကြည့်ပြီးတော့ဒီအမေးကြွဲကြောင်အဖြေဖះလောင်းဆိုတဲ့စကားမျိုးဖြစ်လာပုံရတယ်ကြားတာနော် တကယ်တော့မေးတတ်တာလည်းပဲတမန်ပုဂ္ဂိုလ်ကလည်းမမေးတတ်ပါဘူးကြွဲเจ้าသားမေးမြက်ခင်းအကြောင်းတို့ကြွဲเจ้าတို့ပဲမေးမှာပေါ့ဒီနှစ်တာပဲမေးနိုင်မလို့အဲ့တော့အမေးနွားเจ้าအမေးကြွဲเจ้าဆိုတာတော့ဟိုတမန်ပုဂ္ဂိုလ်လည်းမေးနိုင်တယ်ဆိုတဲ့အဓိပ္ပာယ်မျိုးရည်ညွှန်းပြီးပြောပုံရတယ်ဟိုဖြေတဲ့ပုဂ္ဂိုလ်ကြတော့အစင်တန်းရှိတဲ့ပုဂ္ဂိုလ်မှဖြေနိုင်တယ်လို့ဒီလိုအဓိပ္ပာယ်ပေါ့နော်အဲ့တော့ မြတ်စွာဘုရားကတော့အဲ့လိုပြောတယ်မြတ်စွာဘုရားအလောင်းဖြစ်တဲ့အခုဒီတရပင်ကဆရာကြီးကလည်းယံကိစီပညာမနတာဖိပတိတာဘာပဲဖြစ်ဖြစ်စိတ်ထဲမှာရှိတာမေးပါအာဟိတန္တံဝဝိယကရိတာညတဝတယံလောကမိမံပရပရင်စာဤလောကနောက်လောက အကြောင်းကိုကိုယ်တိုင်သိရှိပြီးတော့ဒီ မိကုံမှန်သမျှကိုသူကဖြည့်ပေးပြမယ်လို့အဲ့လိုရသေးကြီးကသရဝေငါဆရာကြီးကခွင့်ပေးလိုက်တဲ့အခါတရားမင်းကြီးကမေးတယ်စပြီးတော့မေးတယ်ဆိုတာကိုမြတ်စွာဘုရားကဒီချားထဲမှာ စကားအဆက်ကလေး ဟောထားတယ်ယတောသမကဝသက်ကောအထတတိပုရိန္ဒရော အပု္ပ္ပစီ ပထမံပညာယင်စာတိအပိပဋိတံ ခွင့်ပြုချက်လည်းရရောအကြောင်းကျိုးကိုသိမြင်တဲ့တရားမင်းကြီးဟာတဲ့သူစိတ်ထဲမှာသိချင်နေတဲ့ပထမဆုံးမေးခွန်းကိုသူအခုလိုမေးလိုက်ပါတယ်တရားမင်းကြီးကပါ မေးတော့ဆိုမေးခွန်းသုံးပုဒ်ကိုသူတစ်ခါတည်းမေးလိုက်တယ်ကိန္တုဝဒိတဝါနဂရစိသောစတိဒီ ဘယ်အရာကို ဖြည့်ဆည်းပြီးတဲ့အခါမှာဘယ်အရာကိုဖယ်ရှားတပ်ဖြတ်ပြီးတဲ့အခါမှာဘယ်တော့မှ မစိုးရင်ရဘူးဆိုတာဖြစ်ပါတလေဘယ်အရာကိုဖြည့်ဆည်းပြီးတော့မဘယ်အရာကိုပယ်ရှားပြီးလဲဘယ်တော့မှမစိုးရင်ရဘူးဆိုတာဖြစ်ပါတလေဒါမိကုန်တစ်ခုကိတ္တပဟနာဣတယောဝဏယန္တိ ဘယ်အရာကိုပယ်ဖြောက်ခြင်းကိုယသိတွေက ကောင်းတယ်လို့ချီးမွမ်းကြတယ်လေဘာကိုဖယ်ရမလဲကတိရဝုဒ္ဒံဖရုတံခမိတာဘသူပြောတဲ့ရိုင်းပြတဲ့စကားကိုသိခံရမလဲရိုင်းပြတဲ့ဘသူရဲ့စကားမျိုးကိုသိခံရမလဲဒီမေခွန်းသုံးခုသူမေးလိုက်အခါဟိမေကွန်တညဣတမတံကွန်တညຫນွယ်ဘွားအိုယသိဆရာကြီး ကျွန်တော်မေးတဲ့မေးခွန်းရဲ့အဖြေကိုပေးပါအဲ့ဒီမှာသရဘင်ကဆရာကြီးကမေးဖြေလိုက်တယ်အဲ့တော့သူမေးကဘာကိုဖယ်ရှားရင်ဝဋိတဝါဆိုတာတပ်ပုတ်ဖယ်ရှားတယ်တပ်ဖြတ်တယ်လို့လည်းအဓိပ္ပာယ်ရတယ်ဖယ်ရှားတယ်လို့လည်းအဓိပ္ပာယ်ရတယ်ဘာကိုတပ်ဖြတ်လို့ရှိရင်ဘယ်တော့မှမစိုးရင်ရတယ်လဲဆိုတဲ့အဓိပ္ပာယ်နဲ့လည်းပြောလို့ရတယ်အဲ့တော့သူမေးလိုက်တဲ့ပထမမေးခွန်းကို တရပင်ကဆရာကြီးကဖြေတယ်ကောဒံဝဒိတဝနဂရာစီသောစတိအမျက်ဒေါသဆိုတာကိုဖယ်ရှားရမယ်ကိုယ်တဏ္ဍာနဲ့မှာဒေါသကိုတတ်ပြည့်ရမယ်ရှင်ထဲမှာဖြစ်တဲ့ဒေါသကိုတတ်ရမယ်အဲ့ဒီရင်တော့ဒေါသကိုတတ်လိုက်လို့ရှင်ဘယ်တော့မှမစိုးရင်ရတော့ဘာကြောင့်လို့ဆိုစိုးရိမ်စိတ်ဆိုတာလေဒေါသကြောင့်ဖြစ်တာလေဒေါသပဲဒေါမနတဟုတ်တာစိုးရိမ်တယ်လို့ခေါ်တာ ဒေါသနဲ့ရှင်ပြီးတော့ဖြစ်တဲ့စိတ်ခံစားချက်ကိုဒါစိုးရိမ်တယ်လို့ခေါ်တာအဲ့တော့ဒေါသဖယ်လိုက်လို့ရှင်စိုးရိမ်တယ်ဆိုမလားတော့တောကဆိုတဲ့စကားကဒေါသနဲ့ဒေါသနဲ့ရှင်နဲ့စိတ်ခံစားချက်ဒေါမနတဝေဒနာလို့ပြောတာအဲ့တော့ဒေါသကိုပယ်လိုက်ရင်ဒေါမနတဝေဒနာပဲရှိတော့မှာဒါကြောင့်မို့ဒေါသကိုပယ်တတ်လို့ရှင်ဘယ်တော့မှစိုးမစိုးရင်ရဘူးဆိုဒီအဖြေကိုဖြေလိုက်တယ် လူတွေကတော့တွေးပါပေါ့ကိုယ့်ရန်သူတယောက်ကိုတတ်လိုက်လို့ရှိရင်ဘယ်တော့မှမစိုးရိမ်ရဘူးလို့ထင်တယ်ကိုကြောက်နေရတဲ့ရန်သူလို့ဒီလိုပြောကောင်းပြောမယ်အဲ့ကြရင်အပြစ်တင်စရာတွေအများကြီးဟာကိုတည်းမတည့်တဲ့လူတတ်မှလားဆိုတော့ပဏာတိပါဒလှုပ်လှုပ်သလားတီလားမလှုပ်ဘူးဆို ဖြစ်လာမယ်နော် အခုကကြတော့အမြဲဒေါသကိုတတ်ဖြတ်ပြစ်လို့ရှိရင်ဘယ်တော့မှမစိုးရိမ်ရဘူး နောက်တစ်ခုကဘာကိုဖယ်ရှားလို့ရှိရင်ယသိတွေကချီးမွမ်းကြတယ်ဆိုမက္ခပဟနာဣတယောဝဏယန္တိတဲ့ခြေဆုကန့်နဲ့မက္ခတရားလူတယောက်ဟာသူတော်ဘာခြေဆုကို ခြေဖြတ်တတ်တယ်ခြေဆုရှိတာတောင်မှခြေဖြတ်တဲ့တရားကိုမက္ခလို့ခေါ်တယ်အဲ့ဒီမက္ခလို့ခေါ်တဲ့ခြေဆုကန့်နဲ့တရားကိုဖယ်ရှားတာကိုယသိတွေကချီးမွမ်းကြတယ်လူတွေရဲ့တဏ္ဍာမှာဒီခြေဆုကန့်တတ်တဲ့ တဘာဝရှိနေတယ်အဲခြေစုကန့်တဲ့တဘာဝကိုပဲဖြောင်းအောင်ခြေစုတင်တတ်ရမယ်လို့ဆိုလို့တယ်ခြေစုရှိတဲ့ပုဂ္ဂိုလ်တွေကိုခြေစုတင်တတ်ရမယ်ဒါမှသူတော်ကောင်းဖြစ်မယ်နောက်တစ်ခါသဗ္ဗေတံဥဒ္ဒံဖရုတံခမေထဣတံခန္တိဥဒ္ဓမမဟုတန်တော်တတိယမေကုံကို ဖြေလိုက်တာဘသူပြောတဲ့ရိုင်းပြတဲ့စကားကိုသိခံရမလဲဆိုတော့သဗ္ဗေတံဥဒ္ဒံဖရုတံခမေထ ဘယ်သူပဲဖြစ်ဖြစ်အလုံးပြောတဲ့ရိုင်းပြတဲ့စကားကိုသိခံရမယ်အဲ့ဒါမှအဲ့ဒီသိခံနိုင်မှုသာလဲအကောင်းဆုံးလို့သူတော်စင်တွေကသတ်မှတ်တယ်ဘယ်သူပြောတဲ့စကားပဲဖြစ်ဖြစ်ရှိုင်းဆိုင်တဲ့စကားကိုသိခံနိုင်ရမယ်လို့သူဖြေလိုက်တယ်ဖြေလိုက်တဲ့အခါကျတော့တရားမင်းကြီးကအဲ့ဒါဆွေးနွေးတယ်အဲ့ဒီအဖြေကိုဆွေးနွေးတယ်ပထမအဖြေဒုတိယအဖြေကျေနပ်တယ်လက်ခံတယ်တတိယအဖြေမှာ ဘသူရဲ့ရိုင်းပြတဲ့စကားကိုဒီသိခံရမလဲဆိုတဲ့နေရာမှာသူဘဝမကြဘူးဒီဖြေလေးကိုဘဝမကြဘူးဘဝမကြတော့အဲ့ဒီအဖြေကိုသူကပြန်ပြီးတော့ဆွေးနွေးတယ်တက္ကဥပိဏဝဆနံတိဋ္ဌခိတုတရိတတဝါတထတရတဝါဝါပိကိုတဲ့ဒီ ကိုနဲ့ဓာတ်တို့ရည်သူရှိတဲ့ပုဂ္ဂိုလ်ရဲ့စကားကိုတဲ့ตาတဲ့ပုဂ္ဂိုလ်ရဲ့စကားကိုဒီပုဂ္ဂိုလ်နှစ်ယောက်ရဲ့စကားကိုတော့သိခံဖို့လွယ်တယ်တဲ့နော်ကိုနဲ့အည်ချင်းတူတဲ့ပုဂ္ဂိုလ်သို့မဟုတ်ကိုတဲ့အည်ချင်းသားတဲ့ပုဂ္ဂိုလ်ပြောတဲ့စကားကိုသိခံနိုင်တယ်တဲ့ကထံလူဟိနတဝဆောခမေတာကိုတဲ့အောက်တန်းကြတဲ့ကောင်တယောက်ကပြောရင်ဘယ်လိုလုပ်သိခံမလို့ ဒါခုခေတ်လဲဒီလိုပဲစဉ်းစားကြမှာပဲเนาะကိုထက်ကလူကြီးပြောရင်ငုံခံမယ်ကိုတငယ်ချင်းပြောရင်ငုံခံမယ်ကိုနဲ့ရည်ချင်းတူကိုအောက်ကကောင်ကကိုပြောရင်တော့မခံနိုင်ကြဘူးအဲ့ဒါအဲ့ဒါကိုဘယ်လိုလုပ်ပြီးတော့သိခံမလို့နဲ့အခါမိအခါဟိမေကွန်တညဧတမတ္ထာဒီအကြောင်းကိုရှင်းပြသားမအောင်ဘယ်လိုလုပ်သိခံမလို့အဲ့ဒီမှာယသိကြီးကရှင်းပြတယ် ယာဟိတိထတဝဆောခမေထတာရမဟေတုပနာတာရိတတာကိုယ်ရဲ့ตาတဲ့ပုဂ္ဂိုလ်ရဲ့စကားကိုသိခံတယ်ဆိုတာကြောက်လို့သိခံတာပြန်မပြောရဲလို့ကိုယ့်ထက်ကလူပြောတဲ့စကားကိုသိခံတယ်ဆိုတာကြောက်လို့သိခံတာကိုယ်နဲ့ဓာန်တူရည်တူရည်ချင်းရှိတဲ့ပုဂ္ဂိုလ်ရဲ့စကားကိုဟိုသိခံတယ်ဆိုတာအခြေအတင်မဖြစ်ချင်လို့သိခံတာ အခြေတင်ဖြစ်မှာဆိုလို့သိခံယောစီတဟိနန္တဝဆောခမေယကိုအောက်ကလူပြောတာကိုသိခံနိုင်ပြီဆိုမှအေတံခန္တေဥဒ္ဓမမဟုတံတော်တဲ့ဒါသိခံခြင်းဟာအမြတ်ဆုံးလို့ပြောရမယ်ကျန်တာတွေကျတော့တခြားရည်ရွယ်ချက်တွေပါနေတတ်တယ်ပေါ့အဲ့တော့တရားမင်းကြီးကဘာထောက်ပြန်လို့ဆိုအရှင်ဘုရားတဲ့ဖြေတာပထမဆုံးက သဗ္ဗေတံဟုတ်တံဖရုတံခမေထအေတံခန္တိပရမဥတ္တမမဟုတ်တံတော့အလုံးရဲ့ရိုင်းပြတဲ့စကားကိုသိခံမယ်အလုံးစကားကိုသိခံရမယ်လို့ရှင်ပြပြောတယ်အခုဒုတိယကျတော့ယောစီတာဟိနတဝဆောခမေတာအေတံခန္တိဥတ္တမမကိုယ်ရဲ့အောက်တန်းကျတဲ့ပုဂ္ဂိုလ်ကနေကြတဲ့ပုဂ္ဂိုလ်ကပြောတဲ့စကားကိုသိခံမှအမြတ်ဆုံးလို့ရှင်ပြပြောပြနေတယ်အဲဒီစကားတစ်ရက်ကရှင်းတော့မညီဘူးဖြစ်နေတယ်ဆို အဲ့လိုပြန်ပြီးတော့ဆွေးနွေးတဲ့အခါမှာတရဗေငါဆရာကြီးကရှင်းပြတယ်ကထံဝိစညာစတုပတ္တရူပံတိဋ္ဌံတရိခံအထဝါပိဟိနံဝိရူပရူပေနသရန္တိတံတောတန္တမဟိတပိတံဝတ္တကတိခမိထာဆိုလိုတာကလူတယောက်ကို တာမန်သိကြည့်ုံနဲ့ဒီလူဟာကိုယ့်ရဲ့သားသလားကိုယ်နဲ့တန်းတူလားကိုယ့်အောက်ကလားလို့မသိနိုင်ဘူးတဲ့အရေးချင်းကောင်းတဲ့ပုဂ္ဂိုလ်ကလည်းပဲတာမန်ပုဂ္ဂိုလ်လိုလာတတ်တယ်တဲ့ဆိုပါစို့တကယ်ကိုသူတော်စင်ကလည်းဆွဆွပြက်ပြက်အဝကြီးဝပြီးလာခြင်းလဲလာတာသူ့ရည်ချင်းကိုကမသိနိုင်ဘူးတဲ့ပေါင်းသင်းဆက်ဆံစကားပြောကြည့်မှသိတာပညာရှိဆိုလဲစီကြီးနဲ့တူတယ်စီဆိုတာတီးမှမြည်တယ်ဒီတိုင်းနေလို့ရှင်ဘာမှတမ်းမထွက်ဘူး အဲ့တော့လူတယောက်ကိုအကဲခတ်ဖို့ဆိုတာ तू ကမြင့်မြတ်သလား तू ကဓာန်တူလားအရေးချင်းအပြင် तू ကနေကြသလားလို့မသိနိုင်ဘူးတဲ့နေကြတယ်လို့ထင်ပြီးတော့လည်းမြင့်မြတ်နေတာလည်းရှိတယ်ပေါ့ဝိရူပရူပေနစရန္တိတန်တော်သူတော်ကောင်းတွေဟာတာမန်အနေထားအသွင်တရံနဲ့နေတတ်ကြတယ်တဲ့ဒါကြောင့်မို့အားလုံးရဲ့စကားကိုသိခံတာဟာအကောင်းဆုံးပဲနော်ဘသူရဲ့စကားသူက ကိုယ်နဲ့သားတယ်ကိုယ်နဲ့တန်တူကိုယ်နဲ့အောက်တန်းကြတယ်ဆိုတာတွေမသိနိုင်လို့အားလုံးရဲ့စကားကိုသိခဏအကောင်းဆုံးဆိုတော့တရားမင်းကြီးကလက်ခံသွားပြီဒီလိုဆိုလို့ရှိရင်ရှင်ဘုရားသိခဏရဲ့အကျိုးခြေဆုလေးကိုပြောပြကြမှာအောင်ဒီမေုံထမေးတယ်နာဟေတနာအေတမတ္တမဟာတိပိသေနာတရာစိကယုတ်ဆမနာ လပေထယံခန္တိယာ တပ္ပုရိတောလဘေထခန္တီပလတ်သူပတမန္တိဝေတာတိခဏင်းရဲ့အကျိုးကျေးဇူးတွေကိုဘယ်လိုပြောပြတော့ဆိုလို့ရှင်ဒီလက်နဲ့အင်အားကို သုံးချပြီးတော့စစ်တီဘိုးပါစစ်တက်ကြီးနဲ့မင်းစိုးရစာကွက်ကွဲတဲ့စစ်တက်ကြီးနဲ့ဟိုတိုက်အူတောင်မှပဲသူတော်ကောင်းတွေ တိခံတဲ့ပုဂ္ဂိုလ်တယောက်ရတဲ့ဒီပြည့်ငြိမ်မှုဆိုတာမျိုးစစ်တိုက်လို့မရဘူးဆိုလိုတာကသူကငြိမ်းချမ်းတဲ့အနေအထားတစ်ခုနှစ်ဖက်စလုံးငြိမ်းချမ်းပြီးတော့စိတ်နှလုံးအေးချမ်းသွားတဲ့အနေအထားမျိုးတစ်ခုကိုစစ်တိုက်ရင်တော့မရနိုင်ဘူးအဲ့ဒီစစ်တိုက်လို့မရနိုင်တဲ့ဟာတိခံခြင်းဖြင့်ရနိုင်တယ်တိခံလိုက်ခြင်းဖြင့်သူ့ဒေါသလည်းငြိမ်းသွားတယ်ကိုယ်ဒေါသလည်းငြိမ်းသွားတယ်ပြဿနာတွေလည်းငြိမ်းတယ် လောက်ပဲစိတ်အင်အားအသုံးချပြီးတော့အနိုင်တိုက်ပါစေနော်ငြိမ်းချမ်းမှုဆိုတော့မရနိုင်ဘူးငြိမ်းချမ်းမှုရတယ်ဆိုတာတကယ်ကိုပြင်းငြိမ်းမှုရသွားတယ်ဆိုတာဟာသိခဏပဲသိခဏညင်းကြောင့်သာလည်းရနိုင်တယ်လို့ဒါသိခဏညင်းရဲ့အကျိုးကျေးဇူးပေါ့နော်သိခဏညင်းကြောင့်ရနိုင်တဲ့ငြိမ်းချမ်းမှုမျိုးကိုစစ်တိုက်ပြီးမရနိုင်ဘူးစစ်အင်အားအသုံးချပြီးမရနိုင်ဘူးမကျေနပ်မှုတွေနဲ့ပဲအဆုံးသတ်မယ် ကျင့်ညတ်သွားတာမဟုတ်ဘူးအဲ့ဒါကြောင့်မို့တိခံခြင်းဆိုတဲ့စိတ်ဓာတ်နဲ့တိခံမှုနဲ့တုံ့ပြန်လိုက်လို့ရလာတဲ့အကျိုးကျေးဇူးဟာအမှန်တမ်းကြီးပါတယ်စိတ်နှလုံးအေးချမ်းတယ်ယန္တိငြိမ့်သွားတယ်နှစ်ဦးနှစ်ဖက်လုံးဟာ အာဂတတွေပျောက်သွားတယ်ဆိုတဲ့အကျိုးကျေးဇူးကိုရပါတယ်တို့တရဘင်္ဂရေတေကြီးကအခုလိုတရားမင်းကြီးကိုရှင်းပြလိုက်တဲ့အခါ တရားမင်းကြီးကကျင့်နဲ့အားရပြီးတော့တာတုခေါ်တယ်ပေါ့နော်ဒီနေ့ပထမပိုင်းမှာဒီလောက်ပဲရနာပြီးတော့ဒုတိယပိုင်းကိုနောက်ရက်တွေမှာဆက်ဟောပါတရားချစ်ခင်သူတော်စင်ပြိဿပေါင်းတို့တရပင်ကဇက်လာအနှစ်သာရပိုင်းဟာ အခုလိုဇက်ထဲမှာပါတဲ့ဇက်ဆောင်ပုဂ္ဂိုလ်ရဲ့ဟောမှုပြောမှု မေခွန်းတွေကိုဖြည့်ချမှုဟာဒါအနှစ်သာရပိုင်းဖြစ်လို့ဒီအနှစ်သာရပိုင်းကိုမှတ်သားပြီးတော့မိမိတို့ရဲ့ဘဝမှာခိုင်လိုက်တဲ့ဖွယ်အသုံးချပြီးတော့ကြိုးစားအထောက်ကြရမှာဖြစ်တယ်ဆိုတာကိုယ်စီကိုယ်စီမှတ်သားပြီးကြိုးစားအထောက်နိုင်ကြပါစေကုန်သတည်း ရှည်စက်ချရအောင်ကဲရှည်စက်ချတော့နားထောင်ရုံပဲထောင်လိုက်တာပေါ့နော်နားထောင်ပြီးတော့ရည်စက်ချအရှင်ဖရာဖရာတပည့်တော်တို့သည်ဓမ္မအတိညာရရှိစေရန်ရှိတန်ကြလျက်ဓမ္မသဘင် စင်ကျင်ပါပြုလုပ်ကြ၍အမတဒါနာဓမ္မဒါနာတရားအလှတော်ကိုပေးလှူကြပါကုန်၏တရားတော်မြတ်ကိုယုတ်တိလေးမြတ်စွာမမတ်သားသာအာယုန်ထားလျက်နာကြားကြပါကုန်၏တရားတော်မြတ်ကိုတတဗဝုထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခု အထုတ်ပြုလို့ရသောဤကောင်းမှုသည်နိဗ္ဗာန်ချမ်းသာဤအကြောင်းအထောက်ပံ့ဖြစ်ပါစေတည်းဤကောင်းမှုဤအဖို့ဘာကကိုအမိအဖအဖို့အဖွာဆရာသမားမှစပြီးကဘာသူကဘာသာလူနတ်မြမတတဝါများတို့အားအမြအမြဝေငှပါကုန်၏ကုသိုလ်အမြကိုစီရကြကုန်သည်ဖြစ်၍ ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းသာဓုသာဓုသာဓု